ရှလုကာခရင်ခန်းကြီး9အငယ်1မှ30ထိုဒေသနာတော်ကိုယေရှုသည်ပရိသတ်တို့အားအကုန်စင်ဟောတော်မူပြီးမှကပေရနောင်မြို့သို့ကြွဝင်တော်မူ၏ထိုမြို့၌တမှုဤကျွန်တယောက်သည်နာ၍ပေဂန်ဤရှိ၏သူ၏တခင်သည် သူ့ကိုချစ်၍ယေရှု၏တရင်တော်ကိုကြားလျင်ယူဒမျိုးအကြီးကဲတို့ကို အထံတော်သို့စေလွတ်သည်ဖြင့် ကိုယ်တော်သည်ကြွ၍ထိုကျွန်ကို ချမ်းသာပေးတော်မူမည်အကြောင်းတောင်းပန်လေ၏။ထိုသူတို့သည်ယေရှုထံတော်သို့ရောက်လျှင်၊ကျေးဇူးတော်ကိုခံမည့်သူသည်ခံထိုက်သောသူဖြစ်ပါ၏။သူသည်အကျွန်ုပ်တို့အမျိုးကိုနှစ်သက်၍အကျွန်ုပ်တို့အဘို့တရားစရပ်ကိုဆောက်ပါပြီဟူ၍ကျပ်ကျပ်တောင်းပန်ကြ၏။ယေရှုသည်သူတို့နှင့်အတူကြွတော်မူ၏။တပ်မှူးအိမ်နှင့်မနီးမဝေးရောက်တော်မူသောအခါ တတ်မှုသည်မိမိအဆွေတို့ကိုစေလွှတ်၍၊သခင်၊ကိုယ်ကိုပင်ပန်းစေတော်မမူပါနှင့်။အကျွန်ုပ်၏အိမ်မိုးအောက်သို့ကျော်ဝင်တော်မူခြင်းကျေးဇူးတော်ကိုအကျွန်ုပ်မခံထိုက်ပါ။ထိုအတူအကျွန်ုပ်သည်ကိုယ်တော်ထံသို့ရောက်ထိုက်သောသူမဟုတ်သည်ကိုအကျွန်ုပ်ထင်ပါပြီ။အမိန့်တော်တခွန်းရှိလျှင်အကျွန်ုပ်၏ငယ်သားသည် ချမ်းသာရပါလိမ့်မည်။ဥပမာကား၊အကျွန်ုပ်သည်မင်းအောက်၌ ကျွန်ခံသောသူဖြစ်သော်လည်း၊စစ်သူရဲများကိုအုပ်စိုး၍တဦးကိုသွားချေဟုဆိုလျှင်သွားပါ၏။တဦးကိုလာခဲ့ဟုခေါ်လျှင်လာပါ၏။ကျွန်ကိုလည်း၊ဤအမှုကိုလုပ်တော့ဟုဆိုလျှင်လုပ်ပါ၏ဟုတပ်မှူးလျှောက်စေ၏။ထိုစကားကိုယေရှုသည်ကြားတော်မူလျှင်အံ့ဩခြင်းရှိ၍၊နောက်တော်၌လိုက်သောလူများကိုလှည့်ကြည့်လျက်၊ငါဆိုသည်ကား၊ဤမျှလောက်သောယုံကြည်ခြင်းကို ဣသရေလအမျိုး၌ပင်ငါမတွေ့ဘူးသေးဟု မိန့်တော်မူ၏။တပ်မှူးစေလွှတ်သောသူတို့သည်အိမ်သို့ ပြန်ရောက်လျှင်၊အနာရောဂါစွဲသောကျွန်သည် ကျန်းမာလျက်ရှိသည်ကိုတွေ့ကြ၏။11နက်ဖြန်နေ့၌နာဣနမြို့သို့ကြွတော်မူ၍၊တပည့်တော်များနှင့် လူအစုအဝေးအပေါင်းတို့သည် နောက်တော်သို့လိုက်ကြ၏။မြို့တံခါးအနီးသို့ရောက်သောအခါမုတ်ဆိုးမ၌ တယောက်တည်းသောသားအသေကောင်ကိုသင်္ဂြိုဟ်ခြင်းငှါထုတ်သွား၍၊မြို့သူမြို့သားများတို့သည် လိုက်ကြ၏။သခင်ဘုရားသည် ထိုမိန်းမကိုမြင်လျှင်သနားခြင်းစိတ်တော်ရှိ၍မငိုနှင့်ဟု မိန့်တော်မူလျက်၊အနီးသို့ကြွ၍တလားကိုလက်နှင့်တို့တော်မူသဖြင့်၊ထမ်းသောသူတို့သည်ရပ်၍နေကြ၏။ကိုယ်တော်ကလည်း၊အချင်းလုလင်ထလော့။သင့်အားငါအမိန့်ရှိသည်ဟု မိန့်တော်မူလျှင် သေသောသူသည်ထိုင်၍စကားပြော၏။ကိုယ်တော်သည်လည်းထိုသူကိုမိခင်အားအပ်ပေးတော်မူ၏။လူအပေါင်းတို့သည်ကြောက်ရွံ့ခြင်းသို့ရောက်၍၊ကြီးစွာသောပရောဖက်သည်ငါတို့တွင်ပေါ်ထွန်းပြီ။ဘုရားသခင်သည်မိမိလူမျိုးကိုအကြည့်အရှုကြွလာတော်မူပြီဟူ၍ဘုရားသခင်၏ဂုဏ်တော်ကိုချီးမွမ်းကြ၏။ထိုသိတင်းတော်သည်ယုဒပြည်မှစ၍ပတ်ဝန်းကျင်အရပ်တို့၌အနှံ့အပြားကျော်စောလေ၏။ အငယ်၁၈မှ23ယောဟန်ဤတပည့်တို့သည်ထိုအကြောင်းအရာအလုံးစုံတို့ကိုမိမိဆရာအားကြားပြောကြ၏ထိုအခါယောဟန်သည်မိမိတပည့်နှစ်ယောက်ကို ခေါ်ပြီးလျှင်ယေရှုထံတော်သို့စေလွှတ်၍ကိုယ်တော်သည်ကြွလာသောသူမှန်သလော။သို့မဟုတ်အခြားသောသူကိုမြော်လင့်ရပါမည်လောဟု မေးလျှောက်စေ၏ထိုသူတို့သည် အထံတော်သို့ရောက်လျှင် ကိုယ်တော်သည်ကြွလာသောသူမှန်သလော။သို့မဟုတ်အခြားသောသူကိုမြော်လင့်ရပါမည်လောဟု မေးလျှောက်စေခြင်းငှါ၊ဗတ္တိဇံဆရာယောဟန်သည်အကျွန်ုပ်တို့ကိုကိုယ်တော်ထံသို့စေလွှတ်ပါပြီဟုလျှောက်ကြ၏။ထိုအချိန်နာရီ၌ယေရှုသည် လူများတို့ကို အနာရောဂါ၊ဝေဒနာဘေး၊နတ်ဆိုးဘေးနှင့်ကင်းလွတ်စေတော်မူ၏။မျက်စိကန်းသောသူများတို့ကိုလည်းမျက်စိမြင်စေခြင်းငှါကျေးဇူးပြုတော်မူ၏။ထိုအခါယေရှုက သင်တို့သည်ကြားရသမျှ၊မြင်ရသမျှတို့ကိုသွား၍ယောဟန်အားကြားလျှောက်ကြလော့။မျက်စိကန်းသောသူတို့သည်မျက်စိမြင်ရကြ၏။ခြေမစွမ်းသောသူတို့သည်လှမ်းသွားရကြ၏။နူနာစွဲသောသူတို့သည်သန့်ရှင်းခြင်းသို့ရောက်ရကြ၏။နားပင်းသောသူတို့သည်နားကြားရကြ၏။သေသောသူတို့သည်ထမြောက်ခြင်းသို့ရောက်ရကြ၏။ဆင်းရဲသားတို့သည်လည်းဝမ်းမြောက်စရာသိတင်းကိုကြားရကြ၏ ငါ့ကြောင့်စိတ်မပျက်သောသူသည်မင်္ဂလာရှိ၏ဟုပြန်ပြောတော်မူ၏။24ယောဟန်စေလွှတ်သောသူတို့သည်သွားကြသည်နောက်၊ယေရှုသည်ယောဟန်ကိုအကြောင်းပြု၍ပရိသတ်တို့အား၊သင်တို့သည်အဘယ်မည်သောအရာကိုကြည့်ရှုခြင်းငှါတောသို့ထွက်သွားကြသနည်း။လေလှုပ်သောကျူပင်ကိုကြည့်ရှုခြင်းငှါသွားသလော။သို့မဟုတ်နူးညံ့သောအဝတ်ကိုဝတ်ဆင်သောသူကိုကြည့်ရှုခြင်းငှါသွားသလော တင့်တယ်သောအဝတ်ကိုဝတ်ဆင်၍၊ကောင်းမွန်စွာ စားသောက်သောသူတို့သည်မင်းအိမ်၌နေတတ်ကြ၏။ပရောဖက်ကိုကြည့်ရှုခြင်းငှါသွားသလော။မှန်ပေ၏။ပရောဖက်ထက်ကြီးမြတ်သောသူလည်းဖြစ်သည်ဟုငါဆို၏။ကျမ်းစာ၌လာသည်ကား၊ကြည့်ရှုလော့။သင်သွားရာလမ်းကိုပညသောငါ၏တမန်ကိုသင့်ရှေ့၌ငါစေလွှတ်၏ဟု ဆိုရာ၌ထိုသူကိုဆိုလိုသတည်း။ငါဆိုသည်ကား၊မိန်းမမွေးသောသူတို့တွင် ဗာတိဇံဆရာယောဟန်ထက် ကြီးမြတ်သောပရောဖက်တယောက်မျှမရှိ။သို့သော်လည်းဘုရားသခင်၏နိုင်ငံတော်တွင် အငယ်ဆုံးသောသူသည်ထိုသူထက်သာ၍ကြီးမြတ်၏။အခွန်ခံသူမှစ၍လူအပေါင်းတို့သည်ယောဟန်၏စကားကိုကြားနာရလျှင်၊ဘုရားသခင်ကိုချီးမွမ်း၍ယောဟန်ပေးသောဗတ္တိဇံကိုခံကြ၏။ဖာရိရှဲနှင့်ကျမ်းတတ်တို့မူကား၊သူတို့အကျိုးအလိုငှါဘုရားသခင်ကြံစည်တော်မူသောကျေးဇူးတော်ကိုပယ်၍ ယောဟန်၏ဗတ္တိဇံကိုမခံဘဲနေကြ၏။31ထိုကြောင့်၊ဤလူမျိုးကိုအဘယ်သို့ဥပမာနှင့်ပုံပြရအံ့နည်း။အဘယ်သူနှင့်တူသနည်း။ပွဲသဘင်၌ထိုင်နေသော သူငယ်ချင်းတို့သည်တယောက်ကိုတယောက်အသံလွှင့်ကြ၍၊ငါတို့သည်သာယာစွာတီးမှုတ်သော်လည်းသင်တို့သည်မကကြ။ညည်းတွားစွာမြည်တမ်းသော်လည်းမငိုကြွေးကြဟု ပြောဆိုသော သူငယ်တို့နှင့်ဤလူမျိုးသည်တူလှ၏။အကြောင်းမူကား၊ဗတ္တိဇံဆရာယောဟန်သည် မုန့်ကိုမစား၊စပျစ်ရည်ကိုမသောက်ဘဲလာသည်ရှိသော်၊သင်တို့က၊ဤသူသည်နတ်ဆိုးစွဲသောသူပါတကားဟုဆိုကြ၏။လူသားသည်စားသောက်လျက်လာသည်ရှိသော်၊ဤသူသည် စားကြူးသောသူ၊စပျစ်ရည်သောက်ကြူးသောသူပါတကား၊အခွန်ခံသောသူနှင့်ဆိုးသောသူတို့ကို မိတ်ဆွေဖွဲ့သောသူပါတကားဟု ဆိုပြန်ကြ၏ သို့သော်လည်းပညာတရားသည်မိမိသားရှိသမျှတို့တွင်ကဲ့ရဲ့ပြစ်တင်ခြင်းနှင့်လွတ်၏ဟုမိန့်တော်မူ၏။ဖာရိရှဲတယောက်သည်အစာကို သုံးဆောင်တော်မူစေခြင်းငှါကိုယ်တော်ကိုခေါ်ပင့်လျှင်၊ထိုဖာရိရှဲ၏အိမ်သို့ကြွ၍စားပွဲ၌လျောင်းတော်မူ၏။ထိုသို့စားပွဲ၌လျောင်းတော်မူသည်ကိုထိုမြို့၌ဆိုးသောမိန်းမတယောက်သည်သိလျှင် စီမွေးကျောက်ဖြူခွက်တလုံးကိုယူခဲ့၍နောက်တော်၌ခြေတော်အနီးမှာရပ်လျက်၊ငိုကြွေး၍ခြေတော်ပေါ်သို့မျက်ရည်ကျလျက်မိမိဆံပင်နှင့်သုတ်လေ၏။ခြေတော်ကိုလည်းနမ်း၍ဆီမွေးနှင့်လိမ်းလျက်နေလေ၏။ကိုယ်တော်ကိုခေါ်ပင့်သောဖာရိရှဲသည်မြင်လေသော်၊ဤသူသည်ပရောဖက်မှန်လျှင် ခြေတော်ကိုကိုင်သောဤမိန်းမသည်အဘယ်သို့သောသူဖြစ်သည်ကိုသိလိမ့်မည်။ဤမိန်းမသည်ဆိုးသောသူဖြစ်၏ဟု ထင်မှတ်၏။အငယ်40မှ42ယေရှုကလည်း၊အချင်းရှိမုန်၊သင့်အားငါပြောစရာတခုရှိသည်ဟု မိန့်တော်မူလျှင်၊အရှင်ဘုရားအမိန့်တော်ရှိပါဟုလျှောက်သော်၊ယေရှုက၊ဥစ္စာရှင်တဦး၌ကြွေးစားနှစ်ဦးရှိ၏။တယောက်ကားဒေနာရိအပြားငါးရာ၊တယောက်၌ကားငါးဆယ်ကြွေးရှိ၏။သူတို့သည်ကြွေးဆပ်ရန်မရှိသောကြောင့်ကြွေးရှင်သည် ထိုသူနှစ်ယောက်တို့ကိုအချည်းနှီးလွှတ်၏။သို့ဖြစ်လျှင်၊ထိုသူနှစ်ယောက်တွင်အဘယ်သူသည်ကြွေးရှင်ကိုသာ၍ချစ်လိမ့်မည်နည်းဟု မေးတော်မူ၏။ရှိမုန်ကလည်း၊သာ၍ကျေးဇူးကိုခံရသောသူသည်သာ၍ချစ်လိမ့်မည်အကျွန်ုပ်ထင်ပါ၏ဟုလျှောက်လျှင်၊ယေရှုက၊သင်ထင်သည်အတိုင်းမှန်ပေ၏ဟု မိန့်တော်မူပြီးမှ၊ထိုမိန်းမကိုလှည့်၍ ရှိမုန်အားလည်း၊သင်သည်ဤမိန်းမကိုမြင်သလော။သင်၏အိမ်သို့ငါဝင်သော်သင်သည်ခြေဆေးရေကိုမပေး။ဤမိန်းမမူကား၊ငါ့ခြေပေါ်သို့မျက်ရည်ကျ၍မိမိဆံပင်နှင့်သုတ်လေပြီ။သင်သည်ငါ့ကိုမနမ်း။သူမူကား၊အိမ်သို့ဝင်သောအချိန်မှစ၍ငါ့ခြေကိုနမ်းလျက်မစဲဘဲနေ၏။သင်သည်ငါ့ခေါင်းကိုဆီနှင့်မလိမ်း။သူမူကား၊ငါ့ခြေကိုဆီမွှေးနှင့်လိမ်းလေပြီ။ထိုကြောင့် ငါဆိုသည်ကား၊သူသည်များစွာသောအပြစ်တို့နှင့်လွတ်သည်ဖြစ်၍အလွန်ချစ်တတ်၏။အနည်းငယ်သောအပြစ်လွတ်သောသူသည်အနည်းငယ်မျှသာချစ်တတ်သည်ဟုမိန့်တော်မူ၏။ထိုမိန်းမအားလည်း၊သင်သည်အပြစ်တို့နှင့်လွတ်လေပြီဟုမိန့်တော်မူ၏။စားပွဲ၌လျောင်းသောသူတို့က၊အပြစ်ကိုလွှတ်သောဤသူကားအဘယ်သူနည်းဟုအောက်မေ့ကြ၏။ယေရှုသည် ထိုမိန်းမအား၊သင်၏ယုံကြည်ခြင်းသည်သင့်ကိုကယ်တင်ပြီ 银窝说：“多老虎，美男母易。